ယေရှုရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးမဟာမြိုင်တော်စခန်းအတွင်6ရက်3လ2021ခုနှစ်တွင်ဟောကြားတော်မူသောအကာကိုပြည့်၍နှစ်ကိုယူပါတရားတော်မဟာလုရှင်ဘောလုံးကများဆရာတော်ဘုရားကြီးဓမ္မသူပါတိလာများခံယူဆောက်တည်ကြဖို့ဖြစ်ပါတယ်ဆရာတော်ဘုရားကြီးသီလဂုဏ်သမာဓိဂုဏ်ပညာဂုဏ်တို့ကိုအာရုံပြု၍ဉာဏ်ဖြပြကြောကြပါစို့ခင်ဗျာဩဃာတာဩဃာတာဩ ပါဒကာယကံဝစီကံမနောကံသဗ္ဗဒေါသခတိသောအပြစ်တို့ကိုရောက်ပါစေခြင်းအကျိုးမှာပထမဒုတိယတတိယတစ်ချိန်တစ်ချိန်သုံးချိန်တော့ဟောဘုရားရေနာဘုရားရေနာသမ္မာရေနာရေနာကြောင့်မှာလို့ ရိုသည်မင်းမြတ်လက်ဆုံးမွန်၍ရှိခိုးကူသောဘုမြောင်းမှလျှော့တော်ဝါရီရှင်များဤကဲ့သို့ဖာဖျားဥထိတ်ထား၍တရားပံကားရဏနာသူမတို့အားယောဂီများလို့လက်ဆုံးမွေးခုခုသော ဖုံယောမန်လျှော့ကရောချာရသောဤပနာမကုသိုလ်ကံစေရနာကြောင့်အပြည့်ခါသိပါပြောင်းငြိမ်၍အင်းငြိမ်ညာမှမြန်းလေးပါလင်ညာသောအတိလွယ်ကူသောအကျင့်တို့ဖြင့်ကျင့်နိုင်တည်နိုင်ကြသောအဘဖရာရှင်ဤတာတော်အစစ်သမီးတော်အစင်များဖြစ်ကြပါစေ။ဘုရားရှင်ပါပါ आमान्ति इतरमेन अठेन सम्पन्नागत उपोतथाशील तमाटियामि पश्यन्ति तया तपीठोति तरणको सौभा နှင့်သုံးပါးနှင့်ရှစ်ပါးသောရှစ်ပါးသောသီလတော်များကိုသီလတော်များကိုခံယူခံယူသောက်ပြီးပါ၏သောက်ပြီးပါ၏အရှင်ဘုရားရှင်ဘုရားဤသီလရှိတော်လူကြမနော်လူတော်တို့ကိုလူမဲ့ဆုံးအားသာကိုအာရုံပြုရပြီးတော့လူတော်လည်းပဲတို့ပြောနေကြတာတော့အင်္ဂါအာယုံပြုလို့နော် ပုဂ္ဂိုလ်အာယုပြုပါစေနဲ့အဲပုဂ္ဂိုလ်ဆိုရတော့တို့ပါတော့လားဒီကြတော့ပြောကြမှာပေါ့မဟာမေကုရောကြီးလို့ပြောသူကပြောဗျတချို့ကလည်းမဟာဘောဓိမြတ်နေတို့နောက်ကပါလာတဲ့နာမည်ပေါ့ဗျာအဲဒါပြောအဲဒီလောက်အာယုပြုရင်ပုဂ္ဂိုလ်တူဗျစေရနာတစ်ခု အကျိုးပေးတစ်ခုပဲရမှာနော်ဟင်ဒါလည်းမပူနိုင်ဘူးပြီးတော့ပုဂ္ဂိုလ်ကိုဆွဲလို့ရှိရင်အထင်ကြီးခြင်းပြီးခြင်းမရှိနိုင်ဘူးလားရှိမှာနော်အထင်ကြီးခြင်းပြီးခြင်းတွေရှိမှာအဲတော့ထင်ကြီးခြင်းပြီးခြင်းရှိတော့ကိုပြုတဲ့ဒါနာဒုက္ခမစင်ကြဘူးပေါ့ဒါနာတန်တာမဖြစ်ဘူးပေါ့ ဟုတ်နော်အဲတော့သူကဘုရားသာသမီကဒါနာတို့တန်တန်ပြီးဖြစ်စေခြင်းပါလေတခြားရောရာမပါစေခြင်းဘူးပေါ့လေဟုတ်နော်အဲတော့သူကတန်လာဘုံအယုံပြုတန်ကဘသူခေါ်တာတို့ဖျားရှင်ကျင့်တယ်လို့ကျင့်၍တိတယ်လို့တိတဲ့ ပုဂ္ဂိုလ်တို့ရဲ့အပေါင်းစုခေါ်တာနော်မှန်ပါဗျာတို့ဒီဟာကိုလေလက်ရှိရှိနေတဲ့ဒီဘုန်းကြီးကိုပြောတာမဟုတ်ဘူးဟုတ်နော်ဟေးဘုရားကျင့်တယ်လို့ကျင့်၍ဘုရားသိတယ်လို့သိတာဒီစုပေါင်းထားတာတန်ခါဟုတ်နော်ဟုတ်နော်အဲ့တော့ဘုရားကျင့်တယ်လို့ကျင့်လို့သိတယ်လို့သိတာဆိုတော့တို့တွေကဘူးဗျလူအလုံးမပါနိုင်ဘူးလား ကျင့်တာတွေရိတ်တာတွေဗျာကျင့်နေကြတာတွေတွေ့ပါလိမ့်မယ်ဗျာကျင့်တာတွေရိတ်တာတွေမှာလေမှန်ပါဟင်အဲဘုရားတွေပဲဗျာအဲဘုရားကျင့်တယ်လို့ကျင့်နေကြတာတွေပဲလေအဲဘုရားကျင့်တယ်လို့ကျင့်ပြီးဘုရားသိတယ်လို့သိနေကြတာတွေကြည့်တယ်ဗျာအဲဒါတန်ခါနော်တို့ဘုန်းကြီးကိုပြောတာမဟုတ်ဘူးနော်အဲ့ဒီဘုရားကျင့်တယ်လို့ကျင့်လို့သိတယ်လို့သိနေတာဖြစ်ခဲ့ရဲ့ လူလဲတန်ခါပဲနတ်လဲတန်ခါပဲဟုတ်နော်တို့စာတွေတဲ့တွေ့ပါလိမ့်မယ်တမ္မာဒီဝနတမ္မာဒီဝနဆိုတာကြားဖို့နော်တမ္မာတထာရဲ့အနေဆုံးသောတာပန်လေအဲ့ဒါရိယာတွေပါအဲ့ဒါတန်ခါနော်နတ်မှာလဲတန်ခါတွေပဲအဲ့တော့တို့က အဲဒီဘုရားကျင့်တယ်လို့ကျင့်လို့ဘုရားသိတယ်လို့သိနေတာဒီအာယုပြုလိုက်ရင်ဘလောက်များမထင်တော့အရေးအတွက်ဘလောက်များမထင်တော့စိတ်သားတစ်ခုတစ်ခုမှာကိုဗျာနေတာမဟုတ်ဘူးလေကျင့်နေကြတာလေနော်စိတ်သားတစ်ခုတစ်ခုမှာလေးပြီးတော့စခန်းတစ်ခုပေါက်ပေါက်ရောက်အောင်မြင်သွားတာလေမနေပါဘူးဗျာဟင်အဲတော့တို့ အဲ့ဒီဘုရားကျင့်သလိုကျင့်လို့သိသလိုသိနေတဲ့အကျင့်ကုံအာယုံပြုလိုက်ရင်ဘယ်တော့များမထင်တော့ညာကြီးနော်တို့လက်ရှိရှိနေတဲ့အဲ့ဒီပုဂ္ဂိုလ်တွေကရှိကဘုရားပြီးတော့အာရိပုတ္တရာတို့မောက္ခလာတို့အဲ့ဒီ2500ကပုဂ္ဂိုလ်တွေနဲ့ရောကင်းလို့လားဒါအဲ့ဒါတွေကပါနိုင်ဘူးလားပါနိုင်ပါဗျာပါနိုင်တာပဲတော့ဟင် ပြီးတော့နောင်နောင်ပွင့်အောင်မဲ့ပုဂ္ဂိုလ်တွေရောအခုလက်ရှိနဲ့ကင်းလို့လားမကင်းပါဘူးဗျာအဲအဲ့တော့နောင်နောင်ဘယ်လောက်များမယ်တင်တော့ဟေးနောင်နောင်နဲ့များနေဘူးဗျာရှယ်ရှိရှိရှိကလည်းပွင့်သွားတာနေဘူးဗျာအဲ့တော့တို့ဝုထုကတော့သုံးတပကမှာပဲဗျာအာယုံပြုကတန်ခါအာယုံပြုလိုက်တော့စေရနာပေါင်းဘယ်လောက်များမယ်တင်တော့ ဟင်အဲ့တော့အကျိုးပေးရောဘယ်လောက်များမယ်တင်းတော့ပြီးတော့အကျင့်ကို အာယုံပြုထားတဲ့အတွက်အထင်ကြီးဖို့ပေးဖို့ရှိသေးလို့လားရှိတော့ရှိတော့ဘူးနော်အထင်ကြီးပြရလဲရှိဘူးပေးပြရလဲရှိတော့ဟုတ်နော်ဒီလိုဆိုအဲ့ဒီစေရနာလေးကတန်တန်တက်တက်ကလေးဖြစ်မသွားနိုင်ဘူးလားဖြစ်သွားပါဘူးအဲ့ဒါစေရနာတန်တန်ကဒါလေးရအောင်တို့ကအာယုံပြုတာရမှာဗျဟုတ်ဗျာ ဟိုသာသနာ့ဘလှူနေကြလူတွေတယောက်နဲ့တယောက်ပြီးတဲ့ကာနာမျိုးတွေဒီလိုရိုးရိုးဒါနမဖြစ်စေခြင်းဘူးဟုတ်နော်တို့ကညာပါတဲ့ဒါနဖြစ်စေခြင်းပါတယ်မှတ်မိကြနော်အဲ့ဒါလိုလှူတဲ့ပုဂ္ဂိုလ်ဟာတန်ဒီဒိဏမဟာဖလံတန်ဃာလူရဲ့အကျိုးကြီးတယ်အဲ့ဒါပြောတာလေဟုတ်နော် ပြီးတော့တန်ဒီဒိန်နေဟင်စီဝဘူစီတော့ဘဝိသာမိတန်ငါလူရင်ငါလူတာနဲ့အတူတူပဲဟုတ်နော်ဟေးတန်ငါလူရင်ငါလူတာနဲ့အတူတူတဲ့သူပြောနေကြဥပမာပြပါစို့တစ်ဖက်မှာကဆံကိုတင်းတောင်းကြီးနဲ့အပြည့်ထဲထားပါဗျဟုတ်နော်ဒီဘက်ကျတော့နှုတ်စီွယ်ကလေး128လုံးကိုလည်းအပြည့်ထဲထားမယ်ဗျ ဘယ်ဘက်ကများတော့ဟင်ဟုတ်ကလားဟင်တာဟုကတော့တမုဒ္ဒညာတော်ဆိုတော့ဆန်တည်င်းနဲ့တူမှာပေါ့ဗျာဒီဘက်ကတော့တန်ခါဆိုတော့စိတ်ပေါင်းနှုတ်စီဘူးလေးတွေပေါ့ဗျာနှုတ်စီဘူးတလုံးဆိုရင်တော့မဖျားနဲ့သွားနိုင်လို့မရပေဘူးပေါ့ဟုတ်နော်128လုံးပေါင်းလိုက်ရင်တည်င်းဖြစ်သွားပါဟေးဗျာ အဲဒါကြောင့်တန်ငေတိနေအင်းဇေဝပူဇေတော်ဘဝိတာမိတာငါပူဇော်ရင်ငါပူဇော်တာနဲ့အတူတူတဲ့ဗျမှတ်မိကြနော်လူတအောင်လူဌာနလမ်းကြောင်းပေးတာဟင်းကဲလိုက်ဖူကြသူပါတိပါတိသံပါရာသံပါရာဘောတာဘောတာဒုက္ခတောဒုက္ခတောမောဒနာဌာ โภคนาทายะนิพพานาตะนิพพานาตะอิสิกริยายะอิสิกริยายะอิมานิอิมานิตาตาปะตาตาปะโหทุนิโหทุนิสังฆตะสังฆตะ ဒီမသံဃာတသံဃာတဒီမဒီမသံဃာတသံဃာတဒီမဒီမပါတိပါတိအရှင်ဘုရားရှင်ဘုရားမယံမယံဘုရားတပည့်တော်ဘုရားတပည့်တော်ဒီတော်မတို့သည်ဒီတော်မတို့သည်သံပါသံပါဝတ္တဝတ္တဒုက္ခတောဒုက္ခတောသိရအာလုံးမှာသိရအာလုံးမှာမောဒနာထာယမောဒနာထာယလုံးမြောက်ရာ သုရိယယနိဗ္ဗာနတနိဗ္ဗာနတအစွဲခင်းရာအစွဲခင်းရာတဏှာခင်းရာတဏှာခင်းရာနိဗ္ဗာန်ကိုနိဗ္ဗာန်ကိုသိကိရိယာယသိကိရိယာယမြင်မြင်ကိုတွေ့မြင်မြင်ကိုတွေ့ကိုယ်တိုင်တွေ့ရန်ကိုယ်တိုင်တွေ့ရန်ဟုတ်ဒိတာဟုတ်ဒိတာကြည်သူ၍ကြည်သူဣမာနိဣမာနိဓာတပါဓာတပါဝုထုနိဝုထုနိသွား သင်္ကန်းစရှိသောလူဝေဝတ္ထုအစုစုတို့ကိုသံဃာတသာသနာတော်၌သာဆောင်လျက်ရှိတော်မူသောသံဃာတော်အရှင်ကောင်းအရှင်မြတ်အပေါင်းအား သီမသီမသက်ကသက်ကသူတောင်းပါကုန်ဤသူတောင်းပါကုန်ဤရှင်ဘုရားရှင်ဘုရားသူတောင်းရမယ်နော်တို့ဘောရီငါမျိုးကတော့မိမိတို့နေသက်တာတောင်းပါဝေဘူးဆရာတော်ဘုရားကြီးကတော့သူဟောတဲ့တရားတိုင်းမှာအဲ့ဒီဘောဒီ၅မျိုးနဲ့ပစ္စည်း၄ပါးကိုဘယ်တော့မှလုပ်ဘူးအမြဲတမ်းပါနော်မှန်ပါဗျာဟင် သာသနာတီကြောင်းကြောင်းသင်္ကန်းဆွမ်းစီလေးပါးသောပစ္စည်းစုပြီးရင်တောင်းရမယ်ဆိုတာဟောတာဟောတာဆိုပြီးဘောရီ၅မျိုးခွဲပြတယ်ဟုတ်နော်ဟင်မတောင်းဖြစ်မှာဆိုလို့ဟင်သာသနာနဲ့ဂျုံတဲ့ခါတောင်းရအောင်လို့ဘောရီ၅မျိုးကိုဆရာတော်ကြီးကခွဲပြလေပြထားရှိပါတယ်ဟုတ်နော်တို့ကတော့အဲ့ဒါတွေကတော့ ကြာဘူးပြီးသားရှိနေတော့မိမိတို့နေပက်တာမိမိတို့အာယုံပြုတော့ဟုတ်ဗျာဘေဘောဓိနဲ့ဝင်ဝင်အာတဝကကိုမဝင်မှာနော်သူကတော့အာတဝ၄ပါးကကုံဘူးအဲ့ဒါပြောရမှာပေါ့ဗျာအာတဝကကုံရင်ကိုလူကျင်တဲ့ဘောဓိပြီးတာမဟုတ်ဘူးလားဟုတ်နော်အဲ့တော့သူကဘောဓိကိုနှစ်သက်တဲ့ဘောဓိတောင်း၍ ဟုတ်ဗျာအဲ့ဒီအာသဝကလွံ့မြောက်ဖို့တောင်းပါဟုတ်နော်တောင်းတော့လေသူဆိုနေကြတော့ဆိုနေကြမှာပေါ့ဗျာသူကိုလည်းသူဟာရှိကတိုင်ပြီးနောက်ကတော့လိုက်ဆိုမှာနော်ဟင်တကယ်လွတ်အောင်ကြတော့ကိုကိုယ်တိုင်အားထုတ်မှာနော်ဟုတ်နော်ဟင်အဲ့တော့သူလွတ်ချင်မလွတ်ချင်အရင်အာသဝကလွတ်ချင်မလွတ်ချင်အဲ့ဒါကိုကိုကိုအရင်စဉ်းစားပြီးမှတောင်း ဟုတ်ပြီဟာဤကာမအာဒဝအာဒဝဆိုတာယူစည်းကြောင်းပြောတာနော်ကာမကလိုချင်တာပြောတာဟုတ်နော်တဏှာယူစည်းကြောင်းပေါ့ဗျာအေးတဏှာယူစည်းကြောင်းပါဗျာဟုတ်နော်အဲ့ဒါကိုကာမအာဒဝအဲ့တော့တို့ကအာယုံခုံမင်းမယ်ကိုကိုကိုခုံမင်းမယ်ပြီးတော့သူတစ်ပါးပေါ်ခုံမင်းမဲ့ပုဂ္ဂိုလ်ဟာ အဲ့ဒီယူစည်းကြောင်းကအမြဲတမ်းစိတ်ကူးနေမှာနော်ဟုတ်နော်မှန်ပါဗျာဒီတက်မဲ့လူချင်းနဲ့တက်မဲ့အာယုံလူချင်းသူကကိုလူချင်းနဲ့တက်မဲ့အာယုံအဲ့ဒါလေးပေါ်အမြဲတမ်းစိတ်တွေးနေမှာမဟုတ်ဘူးလားတွေးပါဗျာဟင်တွေးပါဟင်အတွေးကြီးတဲ့အာမရတော့ထားပြီးပြောဆိုမယ်ပြုလုပ်မယ်ဗျာပြောဆိုပြုလုပ်ပြီးရလာတော့ခံစားမယ်ဗျာဟုတ်နော်ကိလေသာဝကမ္မဝဝိပါကဝနဲ့သွားနေမှာနော်ဟင်ဟုတ်နော် အဲ့ဒီယူသီးကြောင်းတွေများလာလို့တဏှာအားကြီးလာတဲ့ပုဂ္ဂိုလ်တို့အောက်ကိုပဲစုံမှာထဲ့မဆံဘူးအာတဝါအာတဝါတဏှာပုံမှာပိတ်တာလေဟုတ်နော်တဏှာပုံမှာပိတ်တာနော်ဟုတ်နော်ဘဝအာတဝါကလည်းကိုလက်ရှိရှိတဲ့ဘဝလေးပေါ်ตายရနေရင်ပေါ့ဗျာဒါလေးပေါ်ခင်မင်းနေရင်ဟုတ်နော်ကိုဘဝလေးကိုအမျိုးမျိုး အဲပြင်းမယ်စိတ်မယ်တမယ်နဲ့သူ့ဘောလဲခင်မင်းစိတ်က အာကြီးနေရင်အဲနောင်နောင်တိတဲ့ဒီဘဝတွေကောင်းအောင်ရအောင်လုပ်မယ်ဆိုရင်သူကလည်းအမြဲတမ်းယုံစည်နေမှာနော်ဟင်ယုံစည်ရောက်လို့မြည်ပြီးအထက်ဆန္ဒမရှိဘူးအောက်ဆုံးနာဟင်ရည်စည်းရောက်နေကြည့်လိုက်လေဟင်အထက်ဆန္ဒပြီးစီတာမရှိအောက်ပဲဆုံးစင်းမှာဟုတ်နော် ပြီးတော့ဒိဋ္ဌိဘာလုံးလုံးငါလုံးတဲ့ငါမြင်နေမှာငါပိုင်နေအဲ့ဒီဒိဋ္ဌိဆိုရတာလည်းအမြဲတမ်းပဲဟုတ်နော်သူကလည်းအောက်ပဲဆုံးမှာပဲနော်အောက်ဆုံးမှာနော်ဟုတ်ဗျာပြီးတော့သူကတာမန်တတိမပါပဲနဲ့ရှုမှတ်မှုမပါပဲနဲ့အာယုခံစားတာမှန်သမျှအဝိဇ္ဇာကြီးတယ်ဗျာတို့ရွာထဲမှာမွေးကြဲကခုချိန်ထိပြီးထားတဲ့အတိတွေဟာ အဝိသာကြီးတယ်ဗျဟုတ်နော်ကျက်မြင်တာကကျက်ဟဲ့ဒါကဝက်မြင်တော့ဒါကဝက်ဟဲ့ဆိုတာလေဒီအဲ့ဒါအမှားပြီးဖြစ်တဲ့အတွက်အဝိသာတယ်ဗျဟုတ်ဗျာဒီသစ္စာလေးပါမသိတာလဲအဝိသာတယ်ဗျဟုတ်ဗျာဒီဒုဒုက္ခနာဖြစ်ဖြစ်မသိတာလဲအဝိသာတဲ့ဗျဟုတ်ကလားဗျာအေးအဲ့ဒီအဝိသာကလည်းဒီမသိသိကြီးနဲ့တို့ဒီတိုင်းသွားရင်ဒါလည်းအောက်ဆုံးမှာနော် ထဲမထားဘူးနော်မှန်ပါဗျာဟုတ်နော်မှန်ပါဗျာအဲ့တော့အာသဝကတို့ကလွတ်ကျင်နေဆိုတို့တိုင်ပေးယုံနေရရောလားဗျာမရပါဗျာရဘူးနော်ကိုကိုယ်တိုင်ဆန်တက်ရမှာတယ်လေမှန်ပါဗျာဟင်ဆန်တက်တယ်ဆိုတာလှန်တက်တာပြောတာမဟုတ်ဘူးလားမှန်ပါဗျာဟင်ကိုကအောက်ကိုစိုးနေတာကိုတို့ကတော်လာမှာဗျာမှန်ပါဗျာဟင်တော်လာရမှာဗျာမိမိကြီးနေရာကနေတတိထားလိုက်ရေးအဲ့ဒါအဝိဇ္ဇာကိုဆန်တက်တာမဟုတ်ဘူးလားမှန်ပါဗျာ ဟုတ်နော်အေးငါငါမြင်တယ်ငါဘယ်သူငါဘယ်ဝါအဲအဲ့ဒီငါသွဲကိုတတိနဲ့အဲမှတ်လိုက်လို့ရှိရင်ဒါဆန်တက်တာတယ်နော်မှန်ပါပါဟင်ဆန်တက်လောက်ရပါနော်ဒူကရှိကအဲပြောယုံနဲ့မပြီးဘူးဗျလိုက်ဖို့ယုံနဲ့မပြီးဘူးဗျဟုတ်ဗျာအခုလှူနေတဲ့အဲဖုန်းနေပင်ငါနေအခုစောက်တည်တဲ့ဗီလာတွေကအဲ့ဒါဆံဖို့ရနော် ဟန်တဲ့ကိုရာစုံလိုက်သွားဖို့မဟုတ်ဘူးမှန်ပြီလားဗျာခဲ့ရစုတောင်းများစု ဣဒာမေပုညံဣဒာမေပုညံအာတဝေခယအာတဝေခယဝဟာဟောတုဝဟာဟောတုအရှင်ဘုရားရှင်ဘုရားဘုရားတပြည့်တော်ဤဘုရားတပြည့်တော်ဤဤတိလဟုသူသည်ဤတိလဟုသူသည်ဘုရားတပြည့်တော်ဤဘုရားတပြည့်တော်ဤဒါနဟုသူသည်ဤဒါနဟုသူသည်ဘုရားတပြည့်တော်ဤဘုရားတပြည့်တော်ဤဘာဝနာဟုသူသည်ဤဘာဝနာဟုသူသည်အာတဝေခယအာတဝေခယဤပါတု တို့ဤမိဘတို့ဤကုံရာကုံရာကုံကြောင့်ဖြစ်သောကုံကြောင့်ဖြစ်သောတောက်အပ္ပအပ္ပချစ်ပါစေတာချစ်ပါစေတာအရှင်ဘုရားရှင်ဘုရားတေတရနေနာပြဏကုံတို့မနဘာတကွအထေနသဘာနာကတအင်္ဂါစပါးနှင့်ပြည့်စုံသောဥဘောတတာသီလဥပုဒ္ဒောသီလကိုတာရုခံကတော်ကောင်းစွာခံယူသောတရားပြီး၍ဓမ္မံတရဏဂုံသုံးပါးနှင့်တကွ ရှင်ပါသောခြင်းကိုသိခါဖို့တော်များကုအပမာတိနမမိတ်မလျော့မပေါ့မသာသောတတိတရားဖြင့်ဗံပါတိတမညူမချော့မချူမပေါ့မပြောက်ကြားရအောင်ကောင်းစွာဖောက်တည်ဆောင်တည်နိုင်ကြပါစေ။သေနတ်ရည်ပါဘုရား တွေတော့ဟင်ဘာလာလို့ထားရမလဲဟင်ဘောဘုန်းကြီးလိုပါဗျာကိုဝင်းနေကြီးရှိလာပြေသွားပါပြီဗျာဒီနေ့ကိုဝင်းနေကြီးဆုံးတာရှိလာပြေသွားပါဗျာသူကဆိုရှိလာပြေတာကျုံနေပါဆိုင်ပြီးတော့ဆုံးတာတော့မရဘူးဟုတ်မှာဟုတ်ကလားအခုဝင်းလူမျိုးတွေလားဟင်ဦးနေဝင်း ဆောခင်ခင်တွေဗျာဦးမြင့်ရဲ့သားအငယ်ဆုံးဗျာပြီးတော့ဝိလာကြီးပါဗျာအမျိုးကောင်းနေမင်းဘယ်သူလေးလဲအောင်မင်းအမျိုးကောင်းနေဟုတ်နော်ဒီအဲဒီလိုလေးဆုံးလာလောင်ယုံနဲ့ပြီးနေဟုတ်လားဟင်ပြီးတော့သူပြီးရင်တို့လှဲ့လို့လည်းမှတ်ထားဖို့ဟင်ဟင် ဟင်သူများသေးတာကြီးတဲ့ကြည့်မနေနဲ့ကိုသေးမှလည်းကြည့်အိုးကြည့်ပြီးပြီလားကြည့်နေပါပြီဗျာဟင်အဲဟိုမြင်မောမြင်လို့လားမမြင်သေးပါဘူးဗျာမြင်လည်းမမြင်မနဲ့ဟင်ဟင်ဟင်သူများတွေတဲ့တို့ရန်ကုန်တွေကဘုံဆိုးတယ်မှာမှန်ပါဗျာဟင်မှန်ပါဗျာရန်ကုန်အပြောအများဆုံးမှန်ပါဗျာဟင်ရန်ကုန်အရှုပ်ဆုံး မှန်ပါဗျာဟင်ဟင်ရန်ကုန်အပြောများဆုံးမှန်ပါပါဗျာဟုတ်တော့မှန်ပါဗျာဟင်အဲ့တော့သူတို့ဝါတဲ့ထင်တဲ့ဝဲတဲ့မှာရန်ကုန်ကဝဲတဲ့မှန်ပါပါသူမိုးဘူးဆရာတော်ဘုရားကြီးဟောတာရှိတာပဲတိယဂတိတရဝဲတဲ့သွားတခါလဲပထမတော့လဲနေတာတဲ့နောက်တော့တပြေးပြေးနဲ့အောင်မြုပ်ကြတော့ဟုတ်ဟင်ဟင်ဟုတ်တော့ မှန်ပါဗျာဒီရန်ကုန်အပျော်များဆုံးရန်ကုန်ရှုံဆုံးဒီရန်ကုန်ဟောစရာတရားကို မရှိသလောက်ပဲဟင်ဒီဒီဘယ်ဟောလို့မလဲနားဝင်မှာမမဟုတ်တာနားမှာပါမယ်ခင်ဗျဟင်တော်တော်ကြာရုံနေမှာပါဗျာခင်ဗျဟောလို့မှလည်းဟုတ်ပါဘူးတပီတော့လဲလို့တောင်းပါစခန်းဝင်ပါတယ်ခင်ဗျဟောမာဝင်လေးဘလို့ဝင်လေးထိုင်နေကြမို့သွားထိုင်တာနေပါကြီးဟင်ထိုင်တာမလို့ခြင်းမသိတာလို့ခြင်းလား မှန်ပါပါဗျာဟင်ဟင်ထိုင်တာမလို့ခြင်းမူသိတာလို့ခြင်းလားအေးလိုလိုလေးတော့သိရပါအေးလိုလိုအာအေးလိုလိုဆိုတဲ့ကလိုသေးတာဟုတ်ပါအေးလိုလိုသိရပါဘယ်လိုဘယ်လိုဘယ်လိုအေးလိုလိုအေးလိုလိုကလေးသိရပါဘူး။အမဒါတော့လည်းဘာလို့ပို့လို့ကျူးစားပါလို့ဗျာ။ဒီလှုပ်လှုပ်နေပြီးရောသူဟင်ဟင်လှုပ်လှုပ်နေပြီးရသေးဘူးဟင်ဟင် ရအောင်ယူလေကာမအာယုံကဘယ်ဘဝဖြစ်ဖြစ်ရပါတယ်ဒါကတို့ခီးသွားဟန်လွဲပါသူ့ခေါင်းကြိုက်လွတ်မနေနဲ့ဟုတ်နော်ကာမအာယုံအဲဟိုအဲဗျာတို့ရန်ကုန်ကနေပါတယ်တော့တော်သလင်းတလားတလားခွေးတွေဘယ်တော့ဟဲ့ဟေးဟေးကာမအာယုံများခွေးတစ်ကောင်တစ်ကောင်တော်သလင်းတလားတလားဘယ်နှကောင်လုံးများပေါ်လိုက်တာဗျာ ဟိကာမအာယုံကအဲတတိတံဘဝရောက်လေရတာဗျာလူမမဟုတ်ပါဘူးဗျာဟိသူ့ခยีသွားဟာလွယ်သဘောထားဟင်သူ့နောက်ကိုလိုက်ရင်မြုပ်မှာနော်မှန်ပါပါဗျာဟိမြုပ်ပါနော်ဟိတက်ဖို့မရှိဘူးမြုပ်မှာ မြုပ်မှာမြုပ်မှာဟုတ်ဗျာခုနပြောတဲ့အာတဝါကအဲ့ဒီကာမအာယုံကနေစတာဗျဟုတ်ကလားဗျဟင် မြုပ်မှားမြုပ်မှားဟင်ရန်ကုန်တွေရောမြုပ်ချင်လို့လားမြုပ်ချင်ပါဗျာဟင်ဟင်မမြုပ်ချင်တော့တက်ကုန်ကိုပေါ်ပါမလားဟင်သားပါဗျာဟင်အဲမမြုပ်ချင်အောင်လည်းမရဘူးလေအမြုပ်ကလွတ်အောင်တို့ကလွတ်ပါဦးမှာဟုတ်ဗျာဟင်တို့ပါတော့အနှစ်သုံးမျိုးလာဗျာရှိတာပဲဟင်ဥစ္စာတွေလည်း အဲပေဥစ္စာပဲဖြစ်ဖြစ်ညသူကအနေသားမှရှိပဲအနေသားမရှိတော့အဲပုတ်ပြီးသိုးတဲ့ဟာလည်းရှိမှာပေါ့လေမပုတ်မသိုးပဲနဲ့သူ့ရာတွေဥရုရောက်တဖြည်းဖြည်းနဲ့အဲပါဏိသင်ကုန်ပြီးပြည့်စည်တာလည်းရှိမှာပေါ့လေဘယ်အာမမခိုင်ခံဘူးပြည့်စည်မှကြီးတယ်ပဲပြည့်စည်မှမများလေဟုတ်နော် ကျွေလဲကျွေလိုက်ပါငွေလဲငွေလိုက်ပေါ့ကြောက်လဲကြောက်လိုက်ပေါ့ပြည့်စည်ကြမှာတည်းကြီးတယ်ဖတ်ပတင်ရဘူးဟုတ်နော်အဲမပြည့်စည်ဘူးထာအောင်ကိုတော့မပါဘူးနော်ဟင်မပြည့်စည်ဘူးပဲထာအောင်ဟင်ရွှေဖြစ်တယ်အဲပိန်ဖြစ်တယ်ပရမဖြစ်တယ်ကိုတော့မပါဘူးကိုယ်ပိုင်မဟုတ်ဘူး ကိုနောက်မပါတာကိုပိုင်မဟုတ်လို့မဟုတ်ဘူးလားမှန်ပါဗျာကိုပိုင်ဆိုကိုနောက်မြဲပါမှာကိုနောက်မပါတာမှန်တယ်ဗျာကိုပိုင်မဟုတ်လို့ကြီးတယ်ပဲမှန်ပါဗျာဟုတ်တယ်နော်ဘုံဆိုင်နေပါဗျာဟင်အဲဗျာဘုံဆိုင်နေဗျာဟင်ဟင်ဟင်ပါတော့အဲကိုဦးနေညာတော့ပဲပြီးသွားပြီပေါ့အဲတို့ဟာလာတော့ပွေးလာကြီးကြံရထားဟင်အဲတော့ပွေးလာကြီးအဲဒီလဲဒီရော အဲဘာတော့တာရီအဲချွေးမရီသမီးရီသမက်ရီအဲ့ဒီမှာအမွေခွဲကြမှာဟင်ဒီဒီကြတဲ့ဟိုဘာတော့အဲချွေးမကလုံဒီကောင်းကောင်းနဲ့တွေ့တော့ပြောမှာရှင့်မေးကတော့ခရိချန်ထားခဲ့တော့အပြောခါရဥမာတီမခင်ဗျာဒီခင်ဗျာချန်ထားခဲ့တာနေရင်ပြောခါရဥမာဒီခံခြင်းလားမခံခြင်းပါဘူးခင်ဗျာဟုတ်ကလားဗျာ ဟေးဟေးသူများဘိုးကြီးကိုကိုမဟုတ်ဘူးဗျဟုတ်နော်အဲ့တော့ပြည်စည်းတဲ့မှာကိုယ်တော့ပါတာအနှစ်အသားရှိတာဆိုလို့ရှိရင်ဒါနာပဲဒါနာဒါနာဒါနာလည်းကိုလိုသာသနာ့ပေးတဲ့ကံနဲ့ဒါနာနဲ့မပြီးနဲ့ကိုယ်တော့မပါနိုင်ဘူးကလိုက်ကွာလိုက်နေမှာပဲအမြဲတမ်းထက်ချမှာကွာမပါဘူးဟုတ်နော် ဟင်တတိနဲ့ရှင်နဲ့ဒါနအဲ့ဒါညာရှင်ဒါနပါပဲဟုတ်တော့ညာဆိုတော့ညာနေပါလိမ့်မယ်တတိနဲ့ရှင်နဲ့ဒါနအဲ့ဒါပါရမီဒါနလေဟုတ်နော်ဟင်တတိရှိရင်အတွေးဝင်အောင်မလားမဝင်တော့ပါဘူးအတွေးမဝင်ရင်ငါလူတဲ့ဒိဋ္ဌိဝင်အောင်မလားမဝင်တော့ပါဘူးဘယ်သူကဘာပစ္စည်းတဏှာဝင်အောင်မလားမဝင်တော့ဝင်တော့ဘူးနော်ဟင်ဝင်တော့ဘူးနော် မဝင်လို့ရင်လူစေတနာကြီးတဲ့မဖြစ်နိုင်ဘူးလားသူဒီဘဝဆက်တိုက်ပါမသွားနိုင်ဘူးလားပါပါနိုင်ပါဟင်ငါတတိလေးပါပါမှာပါအပါအမြစ်ပါသွားမှာအမြစ်ပါသွားဟုတ်နော်မှန်ပါဒီတို့ရိုးရိုးလူရိုးလူစင်ကတော့ဘဝနဲ့ဟိုသူ့ကိုရေခါတော့နဲ့ကထက်ချမပေါ်မပါနိုင်ကလိုက်ကွာလိုက်နေမှာပဲတွေ့တဲ့ခါတွေ့လိုက်မတွေ့တဲ့ခါမတွေ့လိုက်နေမှာပဲဟုတ်နော်ဟုတ်တယ်နော်ဒီကိုကတော့ထက်ချမပေါ်ပါသွားတာပဲဘုရားကြီးပေါ်ဗျာ သူလူဘဝရောက်တိုင်းရောက်တိုင်းဒီပါရမီကိုစုပါတာမဟုတ်ဟုတ်နော်လူဘဝရောက်တော့စုပါတာတော့ဖွေလာရဟင်ခွေပြမသူ့လူမရဘူးတော့ဖွေလာရရမလားတရိခါပြမမရပါဘူးနတ်ဖြစ်တဲ့တို့လူပူတာရောမဟုတ်တဲ့အတွက်ပစ္စည်းမရှာနိုင်ဘူးလေမှန်ပါဗျာဟင်အဲ့တော့နတ်ကြတော့ဟောထုံနိုင်အောင်မတော်လားမထုံနိုင်ပါဘူးထုံနိုင်ဘူးအဲလူသားရှာနိုင်ဖွေနိုင်တာဟင်ရှာနိုင်ဖွေနိုင်တာလူပဲဟုတ်နော် ဟင်အဲရှားနိုင်ဖွင့်နိုင်ပြီးအဲဒါအကောင်းအဆိုးအကြောင်းအကျိုးကိုခွဲပြီးတာလူပဲဟုတ်နော်ဟင်အဲတိခါမှာတို့လို့မသိနိုင်ဘူးဟုတ်ဗျဟင်အဲ့တော့နတ်ကြတော့သိနိုင်တယ်ဗျတို့လူမကျင့်နိုင်ဘူးတို့မှာဟောဟင်ကျင့်လဲကျင့်နိုင်တယ်သိလဲသိနိုင်တယ်ဟုတ်ဗျအဲ့တော့လူဘုံဝရောက်တို့တို့ဒီဒါနနဲ့နှစ်စုပါမှာဗျပါရမီတက်ရမှာလေဟုတ်နော်ရိုးရိုးဒါနကတော့ တိရိစ္ဆာန်ကောကင်းလို့လားဗျာကင်းပါဘူးမိဘကသားသမီးအစာဖွင့်ကြွေတာတို့လို့တိုက်ထားတို့ဒါနဒီပဲမှန်ပါသူလည်းမိခင်မေတ္တာရှိတာပဲမှန်ပါဟေးယူယူဒါနကတော့နေရာတိုင်းမှာရှိပါတယ်ဘဝတိုင်းမှာရှိပါတယ်ဟုတ်နော်မှန်ပါဗျာပါရမီနဲ့ရှင်နဲ့အနှစ်တည်မဲ့ဒါနကိုယ်တော့ပါမဲ့ဒါနကြတော့ဟောဒီလူဘဝရောက်မှတတိနဲ့ရှင်ပြီးလှူမှ လူဘူးလားဘာနေပန်ထုံးမဘူးလားမှန်ပါဗျာနေပါလေနေပါလောက်ထားတော့နေနေပါလားရှုပ်ထားတော့ဆရာတို့ပြီးတော့သာသမီရတယ်ဆရာတော့ကျေးဇူးတင်ပါဟုတ်နေရနေရတာငါလည်းဘာဆိုင်လို့ပြေးနေဆရာတော်ကြီးစုတောင်းခဲ့တာဟုတ်နော်ငါလည်းပြေးလိုက်ပုံကြောင်သူလည်းပြေးလိုက်ပုံကြောင်ဟင်အာဘသူများလဲအောင်မေးဟင်ဟင်ဟင်နေငါလာရှုပ်ပြီး မကြောက်ပါဘူးနှစ်နေ့ကြာမှတစ်ခါလာတာပါခင်ဗျာသုံးနေ့မှတစ်ခါလာပါပါဗျာဒီကနားထောင်နားလေဟုတ်ကြလားဟင်နောက်သုံးနေ့ကြာတော့ဆယ်နေ့မှတစ်ခါလာပါပါဗျာနားထောင်ပါမယ်ခင်ဗျာဟုတ်ကဲ့ဟင်အဲ့တော့တို့ကပါရမီဒါနယူရမှာနော်ဟင်ပါရမီဒါနလူတော်တို့ဖရာကြည့်ပါလားအာယုမှားလို့တရိษံဖြစ်တာတော့အောက်တာသာမဖြစ်ပါဘူးငုံမင်းကြီးတဲ့တောင်မင်းကြီးတဲ့လေ ဟုတ်နော်ဟေးငါဖြစ်တော့လေငါမင်းကြီးတဲ့အောက်တန်းကမဖြစ်ဘူးအာယုမှားလို့တရိษံဖြစ်တာတော့ဟုတ်နော်ဒီကလူလူစီကပါသွားတာထင်တယ်သူနဲ့ထိချမ်းမပေါ်ပါသွားတာမဟုတ်ဘူးလားဟေးတော့ဆိုပါသွားတာနော်ဟေးအဲ့ဒါအနေနဲ့အဲ့ဒါအနေပြောတာနော်အဲ့လိုတို့ကဒါနာပြုရင်အနှစ်ပါရမယ်ပါနိုင်ပါမလား ဟင်ကြိုးစားပါမယ်ဗျာကြိုးစားပါမယ်လေဒီရွယ်ရောက်လာပြီလုံးနေပါပြီဗျာဟင်သူတို့မေးရင်တို့ကြိုးစားပါမယ်လေတော့တကယ်တော့နေပါပြီဗျာဟုတ်ကလားဗျာအဲတို့ပြောသလို ရှုမှတ်မှုနဲ့လူဘူးလို့လားအခုရှုပြီးမှလူလာပါဗျာဘယ်တော့ကတော့ဆရာတော်ကြီးမစားရခြင်းရှုမှတ်နေပါအမှန်ဟုတ်ပါမလားဗျာတကယ်ပြောတာပါဗျာဟင်ဟင် တို့ဟာလားတော်ပြောပြောတော့အစိတ်ရှိတဲ့အစာကိုအစိတ်တပြီးစားလို့မြင့်ဒီတိုင်းစားရင်အစိတ်ရှိပါလေအဲ့တော့တို့ဟိုမှာပြုတ်ပြီးတော့အစိတ်တရပြီးတယ်ဟုတ်နော်မှန်ပါဘူးအစိတ်တပြီးမှစားတော့ပြည့်ကင်းတော့မှန်ပါဘူးဟုတ်နော်မူများလဲအစိတ်ရှိပါလေအဲ့တော့သူ့ကိုအဲအစိတ်တပြီးမှတို့ကစားရပါလေတို့ဒီတဲ့ဒါနကလည်း သူကပြုတဲ့လူဘဝနတ်ဘဝကောင်းလို့အကျိုးတွေကြရတယ်ကာမအာယုန်နဲ့တွေ့ရင်ဖိတ်ဝင်မလို့အဲ့ဒါဝင်ဝင်မရအောင်ခုကလည်းကငါတတ်ထားခဲ့ရတယ်ဟိုကြငါတော့ကောဖြစ်မှာသို့လို့ဟုတ်နော်ဟုတ်နော်ဒီငါပြေစီငါပိုင်တယ်အဲ့ဒါတွေဝင်ဝင်မရအောင်ဒီတုံတာတုံပြီးမစွဲအောင်လားဟုတ်နော်တုံတာတုံပြီးမစွဲအောင် ကြည်တဲ့သွားတဲ့ခြေရာလေးလို့ကြည်တဲ့သွားတဲ့ခြေရာထောက်တုံးရှိတပေါ့နှုတ်လိုက်တော့ခြေရာပြောက်တယ်လို့ပေါ့သူလည်းမှားရင်းနဲ့ဖြောက်ပြထားခဲ့ရမယ်မှားပြီးဖြောက်ပြမထားခဲ့ရင်အဲ့ဒီနေရာဆွဲမှာပေါ့ဆွဲညှိနေမှာပေါ့ညှိနေတို့အောင်လဲမှာပဲနော်ဟုတ်နော်ဒါမို့အလှူတို့ငါတဲကငါဝတ္ထုပုဂ္ဂိုလ်မပါအောင်ရှုမှတ်မှုနဲ့လူတော်ပွေလာရဒါပြောတာ သူပြောသလိုလူသလားလူပါမယ်ဗျာလူပါမယ်ဘုမဟင်အင်းဆုံးလာကြွလာတော့ဆုံးလုံးတန်ဃာတွေသူပြောသလိုလူလိုလားလူပါမယ်ဗျာလူပါတယ်ဗျာဟဲ့နင်းရှင်းဒီလူလူတော့ကလိုက်တာမေးကြည့်အောင်နေဟင်အခုမှစားလူပါမယ်အခုမှစားပါတယ်ဟာတို့ကအမှန်မဲ့လှူထားများနော်ဟင်ငွေကြတဲ့က တင်ညာအမှန်နဲ့လာခဲ့တာတတိအမှန်နဲ့လာခဲ့တာမဟုတ်လို့ဟင်တို့သောတာပန်ဖြစ်တဲ့ပုဂ္ဂိုလ်ကြတော့လူဘဝပြန်ရောက်လာတယ်အခုလူဆက်မှတ်ဖို့ဟိုလိုတင်ပေးဖို့မလိုတော့ဘူးလေမွေးကလေးကအမှန်နဲ့ပါလာတော့တာကိုသူကတင်ညာအမှန်နဲ့မသွားတော့ဘူးတတိအမှန်နဲ့သွားတာဟုတ်နော်ဟင်တို့ကတင်ညာအမှန်နဲ့လျှောက်ပြီးတော့မှတ်ခဲ့ကြတာဒီတင်ညာမှတ်ကသူများတွေလျှောက်မှတ်တာကိုကိုကိုမမှတ်ဘူး တတိမကကိုကိုကိုမှားရမှာကိုဘက်မှာအာယုံကိုထားတဲ့နေရာလေလက်ကင်လက်ခွက်ကင်ခွက်ကင်တဲ့နေရာမှာတတိရှိရမှာပေါ့လူကျင်တာတော့အဘူးမဝင်ရဘူးပေါ့လူနေငါလူတာဘယ်ဘယ်ကိုတော့ကိုဘယ်ပစ္စည်းဆိုတဲ့အတွေ့ဝင်ခွင့်မရအောင်ထားတာသဘောပေါက်သလားလူဘူးသလားခင်ဗျာအဲ့လိုကူမသာမာရေဟုတ်ပြ အေးအဲ့ဒါကိုဒါနကိုအနှစ်ယူတာလို့ခေါ်တယ်ဟုတ်နော်ဟေးယိုယိုဒါနစေရနာထက်ရင်သိနေမှာပေါ့ဖြစ်ပါတဲ့သူလည်းလူလည်းဖြစ်နိုင်ပါတယ်နာလည်းဖြစ်နိုင်ပါတယ်ဒါနယူတာပါတိလည်းမပူပါဘူးဟုတ်နော်ဟေးလူဖြစ်ပြီးလည်းပြည့်စည်မှာကြမကြံရတော့ဘူးလေဟေးနတ်တိလည်းနတ်တဘဝပြီးဒီမှာပဲဘာမှကြံရဘူးလေခုနပါရမီနဲ့သွားတဲ့ဒါနကြလူသေးလည်းပါရမီကတန်းပါသွားမှာလေ နိဗ္ဗာန်တိတံပါသွားမှာဟုတ်ဗျနတ်ဘဝရောက်တော့နတ်ဒီဒါနကနတ်ဘဝရောက်တဲ့နတ်သေးသေးတဲ့ပေပြီးနတ်ကသာဒီမှာလာပါရမီကတောင်းကိုနဲ့ထက်ချမကွာနိဗ္ဗာန်မရောက်မချင်းပါသွားမှာဟုတ်နော်တောင်းဒါနသည်တိလသည်နှစ်ခုလုံးတူတူပဲဟင်ဟိုနတ်ပြည်ရဲ့ဖောင်တန်းနိဗ္ဗာန်ရဲ့တကားဝလို့စာကားဆိုပါတယ်ဒါနနဲ့တိလအတူတူပဲနော် ဟုတ်နော်နာပြည်အတွက်ကိုစောင်းတန်းလုပ်ပေးတာအဲ့ဒါတတိပါမဟိဟိမိဘတကားဝရောက်မှာဟိနာပြည်စောင်းတန်းကတော့ဘသူဖြစ်ဖြစ်ရောက်မှာထင်တယ်စေတနာထက်ရောက်မှာပဲဟင်သူတော့ရောက်တဲ့အဲနာပြည်ကပြီးပြီးပြန်ရမှာကိုမီဘာမှဖတ်မတင်တော့ဘူးဒါနာပြုတဲ့အတွက်စေတနာထက်တဲ့အတွက်နာပြည်တော့ရောက်တယ်နာပြည်ကြတော့နောက်ခံစားပြီးပြီး တို့ဘယ်နှချိန်ရှိမှမသိဘူးဒီလိုပြန်ခဲ့ရတာကြီးတယ်လေဘယ်နှချိန်ရှိမှမသိတော့ဘူးဗျဘောင်းသောတတိမပါလို့ပါရမီဒါနမဟုတ်လို့အနှစ်မပါအနှစ်မဝင်လို့ဟုတ်နော်အဲ့ဒါအနှစ်မပါတာပြောတာတို့တတိနဲ့သူ့လိုက်ရအနှစ်မပါနိုင်ဘူးလားအဲ့ဒါကြတော့နိဗ္ဗာန်ရဲ့တကားဝနိဗ္ဗာန်ထိတောင်ယူတယ်တို့ပြောနေကြဘုရားရှင်ရဲ့ဘုံတော်အနန္တကြားဘူးလားပါသူမှန်ပါ ဘယ်ကဖြစ်တာတော့ကဲနင်းပြောနင်းရန်တော့ကဲနင်းပြောတာပေါ့လေးသိရင်လည်းကဘာတသိအဲ့ဒီတတိနဲ့စုထားတာတွေဟိုနိဗ္ဗာန်တကားဝါကြတော့ဘုံပေါ်တော့တာပဲလေနိဗ္ဗာန်ရဲ့တကားဝါလေဟင်ဖျားဖြစ်မှအဲ့ဒီဘုံတော်နန္ဒဖြစ်တာမဟုတ်ဘူးဘဝသက်သက်ကကုလူတို့ပါရမီဒါနခေါ်မပေါ်ဝဲ တတိနဲ့ရှုမှတ်ပြီးအနှစ်တီအောင်ယူသွားတဲ့ဒါနဟုတ်နော်အနှစ်ဖြစ်အောင်ယူသွားတဲ့ဒါနအဲ့ဒီဒါနကဟိုကြတော့ဘုံတော်အနန္တသွားဖြစ်တာစုမိတဘောဒီငါစုထားတဲ့စုဘူးဟိုကြတော့ဟောက်သုံးတဘောအဲ့ဒါဘုံတော်အနန္တပဲလေဟင်အဲ့ဒါအနှစ်ပါလို့မဟုတ်ဘူးလားဟင်အနှစ်ပါလို့အနှစ်ပါလို့ခုချိန်တိသူဘုံဤကံဤမိပြီးသူ300တုံး သူ့သာသနာမဆုံးမခြင်းသူ့သူ့ရဲ့အနှစ်မကုန်သေးဘူးဟုတ်နော်ကြံရမှာနော်ဒါတို့ဒါရှိတဲ့စီစဉ်တဲ့ကအနှစ်ထုတ်လိုက်တော့ဒါနစီရနာပဲနော်ဟုတ်နော်လူခန္ဓာအနှစ်ချုပ်ရင်ပြီလားနော်ခန္ဓာတော့ကြားဘူးမှာပါဟေးဟေး အာယုံခန္ဓာပဲချိန်လာတော့အာယုံတစ်ခုနဲ့တွေ့တဲ့အချိန်ကြမှာအဲ့ဒီခန္ဓာ၅ပါးထပေါ်ဟုတ်နော်ဟင်အဲမျက်စိနဲ့တွေ့ရမှာဆိုမျက်စိမျက်စိချင်းအဲ့ဒါအစင်းနဲ့သွားတွေ့လိုက်မှထင်တယ်အဲ့ဒီခါခါကမ္ဘာနာခန္ဓာလေးပါးဖြစ်တဲ့ခံစားတဲ့ဟာကခံစားမှတ်သားရကမှတ်သားစေရနာထားရကစေရနာထားတိရဟာကဆုံးဖြတ်ချက်တိနဲ့တိနဲ့သွားတာလေမှန်ပါပါဒါရုံတစ်ခုပေါ့မှန်ပါဟေးနောက်ဆုံးဝိညာဉ်နဲ့ခန္ဓာကြတော့ ဆုံးဖြတ်ချက်ကြတော့ဒါကောင်းဟေးဒါမကောင်းဘူးဟေးနဲ့ဆုံးဖြတ်ချက်ချလိုက်တာလေမှန်ပါပါဟုတ်တော့အဲ့တော့အဲ့ဒါခန္ဓာ၅ပါးအဲ့တော့ခန္ဓာ၅ပါးအလုံးမလုံးတဲ့နေတို့ရှိသလားမရှိပါဘူးဗျာရှိဘူးနော်အာယုန်နဲ့တွေ့ထားတယ်အဲဟိုအိပ်ရောနေလုံးတော့နေပါပါဟိအင်းအိယာကနိုးတာနဲ့ဆင်ရင်သိဝင်တာနဲ့ဒီခန္ဓာ၅ပါးထားပြီးအလုံးထလုံးကြတော့တာလေဟိအာယုန်တစ်ခုတွေ့တိုင်းတွေ့တိုင်းသူတို့ငါဥကောမတီ အဲတို့လောရတာကြီးတယ်လေတခုတည်းဟုတ်ဘူးလေဟင်ဟုတ်တယ်နော်အဲဟိုယောဂကြီးတရားကြီးကြီးပြီးနားထောင်တရားရှင်နားထောင်ပြီးနားတရားရှင်နားပြီးဒါကယုတ်လို့အဲအဲ့ဒီမှာနာခန္ဓာလေးပါးကမှန်မှတ်သားတဲ့ဟာကအဲခန္ဓာကြည့်တာကခန္ဓာကြည့်မယ်မှတ်သားကြည့်တာကမှတ်သားကြည့်မယ်အဲသေဒနာထားတဲ့သင်္ခါရ50ကအဲဒီမှာသူ့အလုပ်သူလုပ်လုပ်ပေးကြမယ်ဝိညာဉ်နဲ့ခန္ဓာကနောက်ဆုံးတာကောင်းဟိသိုးတဲ့ဟိဆုံးဖြတ်ချက်ချဟိဓာတု ရန်ကုန်မှာသူတို့နဲ့ကင်းငါးဦးပေါ်မတင်ဒီနဲ့ကင်းတာရှိသူလားရှိပါဘူးခင်ဗျာဘာလို့လို့ငါးဦးပေါ်မဒီနဲ့လုံနေတာဟုတ်ဗျာဟေးဟေးငါဘာတို့ဘာလို့ကြီးရတော့ကောမဒီတို့ဟောပဲဟဲ့မဟုတ်လို့လားကောမဒီကဖွဲ့နေကြအာသူများကတော့မဖွဲ့လားနေကဘယ်တော့ဟေးသူများကအခုမှဖွဲ့လားနေက ဆိုပြီးတရားလောဖွဲ့ပြောတရားတစ်လျှောက်ဖွဲ့လာဟုတ်ကလားဘာထူးတန်တရားတစ်လျှောက်လုံးနဲ့နေဖွဲ့လာတော့ဒါနဲ့သူများသွားပြောဒါနဲ့နေသူများသွားပြောကြည့်လေဟင်နေဖွဲ့လာကြနေမပြောဘူးမသိလို့ပါဗျာဟုတ်ကလားဟင်ဟင်အဲ့သူတို့ငါအမှုနဲ့အများအားတွဲလုံးလုံးနေတာပဲကွဟုတ်ဗျာလုံးတယ်သူတို့လုံးအဲခုနပြောတဲ့ တဲ့အာယုန်တစ်ခုတွေ့တယ်တို့ရုပ်ရှင်ကြည့်တယ်ပြောပါလို့ပဲအဲရုပ်ရှင်သူတို့ငါဦးနဲ့ကြည်ရတာလေကြည့်ပြီးယုံကထွက်ပြန်လာပါကြမ်းပါကြောင်ဟင်းအဲသမင်းသားဝဲတပွဲသားတာဟာသူတို့ငါဦးနဲ့ထိုင်စားကြစားပြီးပါကြမ်းလုံးဟာပါကြောင်ပါကြောင်ဒီနီးနဲ့တို့ငွေကြဲကပေးလာကြတာတဘောတဘောဘဝပေါင်းများစွာအနှိမ့်မရှိတဲ့အတွက်ခုချိန်ထိ ဒီတိုင်းအကာနဲ့တင်ပြီးနေရတယ်ဟုတ်တယ်နော်အကာနဲ့တင်ပြီးတော့အကာခြားပါခံရမှာပေါ့ဟာခြားပါတာအကာမှုဟဲ့မှန်ပါဟင်ဟင်အကာဟင်အကာမှုခြားပါခံရတာတို့အနှစ်ဆိုရင်ခြားမတတ်နိုင်ဘူးမှန်ပါဟုတ်နော်အဲ့တော့ဒီခန္ဓာမှာအနှစ်ရှာတော့သီလပဲကွသီလနဲ့ခံစားရတဲ့ဟာလေ ဟုတ်နော်သီလနဲ့ခံစားရမခံစားရဘူးမရှိပါဘူးသို့သောရှုမှမှုနဲ့တတိရတို့အတွေးဝင်ဝင်မရဘူးတာဝန်ယူတာတယ်နော်မှန်ပါဗျာဟင်ကြိုက်တာမှမများတွေးပြီးမှကြိုက်ရတာမုန်းတာမှမများတွေးပြီးမှမုန်းပါတာအတွေးမရှိအကြိုက်ရဲ့အမုန်းမရှိဘူးသုံးတော့သုံးပါပဲဟုတ်မဆွဲတော့ဘူးနော်မှန်ပါဟင်အတွေးမရှိအကြိုက်မုန်းမှမုန်းဝင်ပဲ အဲ့တော့ကြိုက်ဆွဲမုံဆွဲမရှိဘူးပေါ့မှန်ပါဗျာဟုတ်နော်သုံးတော့သုံးတော့ပေါ့မဆွဲဘူးပေါ့ဟုတ်နော်မှန်ပါဗျာဟေးသုံးပြီးမဆွဲဘူးအဲ့တော့ကိုဘယ်အာယုံလေးခံစားခံစားတီလာဆိုတဲ့စောင့်စည်းမှုလားဟုတ်နော်ဘယ်သူစောင့်စည်းရမှာတော့သူပြောလို့ပြောတာဘာတီလာကသူဟာသူနေဟာခင်ဗျာဘာလို့စောင့်ရမှာလဲကိုနဲ့နှုတ်ကိုစောင့်ရမှာပါဟုတ်တယ်နော်ဟေး ကိုယ်နဲ့နှုတ်ကိုဆောင်စည်းကိုယ်နဲ့နှုတ်ကိုသို့တော့ကိုယ်နဲ့နှုတ်ကလည်းအရှင်ဘုရားကြီးနောက်လိုက်ပဲစိတ်ကလေးကိုအာယုံနဲ့တကားနဲ့ဒါသူ့လန်းသူတော်ဝင်ကြထွက်ကြမှာပဲမဟုတ်ဘူးလားမှန်ပါဗျာဝင်မှာပဲအသင်အာယုံကြီးမျက်စိတကားသူ့လန်းမယ်ဝင်မှာပဲနားချီဝင်သွားမှာအတန်ဒီနာသူ့လန်းမယ်နားချီသွားမှာပဲအဲ့ဒီနေရာ အာယုံနောက်ကပညာပညာနောက်ကကပ္ပါလိပါဒရှိတဲ့ကိလေသာဝင်ခွင့်မရအောင်ဖောက်ပါမှာမှန်ပါထိုင်ရတကားပေါက်ကအဲအသိဉာဏ်ရင်မျိုးလုံးဒိဋ္ဌပေါ့လေမျက်စိတကားပေါက်ကဖောက်နာမှန်ပါဟုတ်နော်မှန်ပါပြီးတော့မိမိစိတ်ခန္ဓာထဲရှိတဲ့မိမိစိတ်အာယုံတော့ပါမသွားအောင်စောင့်နာမှန်ပါဗျာဟိမျက်စိအကြည့်မျက်စိမှာပဲကိုယ်စိတ်ရှိပါစေမှန်ပါ နားနဲ့နားတောင်နားမှာပဲကိုယ်စိတ်ရှိပါစေမှန်ပါအင်းကိုယ်ဘက်ကနေအာယုခံစားဖို့ပြောတာသူ့ဘက်လိုက်ပြီးခံစားရင်ကျွေးတင်မှာပေါ့မှန်ပါကျွေးပေးရမှာပေါ့မှန်ပါကိုယ်ဘက်ကနေခံစားတော့အဲကိုယ်ပိုင်ခံစားမှုလေအဲ့တော့ကိုယ်ဘက်ကခံစားတဲ့အတွက်အစင်းအာယုခံစားရင်ရုပ်ရှင်ကြည်ရင်ပေါ့ကွယ်ရုပ်ရှင်တော့ပျောက်ခြင်းပျောက်သွားမှာပေါ့သို့တော်ဒီမှာတတိရောက်ဖြစ်တဲ့ညာဆိုတဲ့အနှစ် ကြံရည်လိမ့်မယ်မှန်ပါဗျာတတိနောက်မှာအတိဟာညာမဟုတ်ဘူးလားမှန်ပါဗျာဟုတ်နော်တတိနောက်မှာအတိအဲ့ဒီအတိညာဆိုတာကြံရည်ထားအဲ့ဒါမိမိခန္ဓာအနစ်ရှားပြုပါတိလမှတ်ဆိုတာပြောတာတယ်နော်မှန်ပါဗျာစောင့်ပါတိလမှတ်ဆိုတာဟုတ်နော်ဟေးတိလနဲ့စောင့်စီလိုက်တော့သူအာယုံနောက်ကအာယုံတော့ဝင်မစီပေါ့ကိလေသာဝင်မခံဘူးပေါ့ဒါဘသူပဲဝါတွေးမိလို့ ဘယ်သူပဲဝါဆိုရင်ကောင်းတယ်ဆိုတဲ့ဝင်လာမှာပေါ့အဲ့ဒါဝင်ဝင်မရအောင်စောင့်ပေးရမှာပြီးတော့မိမိစိတ်ကလေးအာရုံတော့လိုက်မကြည့်အောင်စောင့်ပေးရမှာဟုတ်နော်ဟုတ်နော်အဲ့ဒါစောင့်တာအဲ့ဒါစောင့်တာဒီလိုသူ့ဆံရတကားပေါ့စိတ်ကလေးစောင့်လိုက်ရင်ကိုရောမလုံခြုံဘူးလားဗျာလုံခြုံပါတယ်ဗျာနှုတ်ကောဗျာလုံခြုံသွားပါတယ်ဘလို့လို့လုံခြုံသွားတော့တာမှန်ပါပါဗျာဟုတ်နော်မှန်ပါပါလုံခြုံသွားတာအဲ့ဒါဒီလာဗျာ အေးတောင်းဘူးလားတော်ဘူးလားတောင်းနေပါဗျာအေးလာပြပြီတို့တို့တို့ဥပုသ်ဆောင်နေသူဘာတော့ဘာပြောတာတော့ဆိုညသာမသာတာပြောတာပေါ့ညသာမသာတာပဲဥပုသ်ဆောင်နေထင်နေတာဟုတ်နော်ဟေးဥပုသ်ဆောင်တာဘာခေါ်တော့ဆိုညသာမသာတာပြောတာပေါ့ဒါနဲ့ပြီးတာတို့မဆောင်နေဘူးနော်ဟေးညသာငါခန္ဓာတော့ အဲ့ဒီဥပုနေတိုင်းနေမှာပဲသို့သောသီလနဲ့စိတ်ကိုစောင့်စည်းမှုလုပ်ခဲ့ရလားဟင်သီလနဲ့စိတ်ကိုစောင့်စည်းမှုလုံမအဲ့ဒါဥပုသောက်မှာခေါ်သေးပြဟုတ်တော့ဟုတ်တော့စောင့်စည်းတာစောင့်စည်းတာသီလစောင့်စည်းတာသီလအာယုံနောက်ကအာယုံနောက်ဝင်မသိကိရိတာဝင်ဝင်မရအောင်စောင့်ကိုယ်ခန္ဓာတဲ့ကိရိတာ ကိမ့်မကြံရအောင်ပေါ့ဟုတ်နော်ဟိပြီးတော့သူစိတ်ကလေးအာယုံတော့ဘာမတော်အောင်စောက်ဆရာတကားပေါက်ကအဲ့လိုစောက်တော့တတိနောက်မှာညာပညာကျင့်ရမှတော့လက်ညာဈာမနေရပြီဘူးလားကျန်ရပါဘူးဈာယမတကနာယမတကစာယမတကတူရင်ထင်ယမတကတူရင်ဈာယမတကဈာရင်ရောပေါ့ဟုတ်နော်ဟိ ဒါမို့ခန္ဓာကိုအနှိမ့်ရှာတော့သီလဒီခန္ဓာကခမားတို့ဆိုရေဝေးပြာပို့ရမှာတယ်ဟုတ်ပါဘူးရေဝေးလားဟုတ်ပါဘူးဟင်ပန်ထိုးကြီးနေရာမှပြီဗလားရန်ကုန်ကရေဝေးနဲ့ထင်တယ်သူခွဲထားတယ်မြို့နယ်ကိုလိုက်ပြီးဟုတ်ကလားအာသာပါထူကြီးပဲပဲကြတော့ရှင်ဗျာထင်တယ်လဲရောက်ရောက်ပါပေါ့ဗျာအဲနေရာကိုလိုက်ပါတယ်ဗျာဟိုနေရာကိုကြည့်လို့ဥရသေးဘူးလား သေးပါဘူးဟုတ်ကလားကဲဘာတော့ဟိုမြေဝင်နိုင်ရင်တော့ဗာဒိညာလေးနဲ့နေရမှာပေါ့ဒီဝင်ဝင်နိုင်မိရှုခါမှာဘာကြိုင်းမှာတော့မိရှုတော့ပြပဲပြပြအဲပြလဲလေလွင့်ပေါ့လေလွင့်ပါဗျာဟင်ဟင်ခန္ဓာလာကုံသွားတယ်ဘာမှမကြရဘူးပေါ့တောင်းမို့အဲ့ဒီခန္ဓာအနှစ်ရှာတော့တီလာတီလာကလည်းကိုလို ဥပုံနေဆိုပြီးတော့ညပါလေးမစားဘဲနဲ့နေတာနဲ့မပြီးဘူးဥပုံကြောင့်လည်းတို့ဟောဟောပြီးပြီဟုတ်နော်ဟေးအနေရှာမှာဟေးရှာရလားဒါနဲ့ပြီးမှခမားတို့ဟေးပြီးတော့ခမားတို့ခေကဒီတော့မဆမ်းပါဘူးရန်ကုန်ကိုဆမ်းတယ်ထင်တာပါပဲဟင်မင်းခေလည်းဒီတော့မဆိုးပါဘူးရန်ကုန်ကိုဆိုးတယ်ထင်တာပဲ မျိုးပြောင်းနေရောသူဘယ်လိုဘယ်လိုမျိုးပြောင်းနေမှာဖြစ်တော့ဟင်ဘယ်နင်းဘယ်ပေါ့မတူဘယ်ပြောင်းပါတော့တောင်းနေရွှေ့လာပါမယ်ဗျာအဲလေးပွားနဲ့ပြစ်ခါမှာဗျာဟင်ဟိုလေးပွားနဲ့မပြစ်တော့ဒုအုပ်စုနဲ့တွေ့မှာဆင်အုပ်နဲ့တွေ့မှာလာခဲ့လာခဲ့လာခဲ့လာရဲ့လာကြည့်တွေ့မှာတွေ့မှာတို့တို့အုပ်စုနဲ့တွေ့မှာဟင်ဟင်ဟင် သူကတော့ပြောမယ်ဟိုဟိုဟာတာပွေးလာကြီးလာနေကြည့်လို့လိုက်ဟေ့ဆိုဟုတ်လားကျောင်းမှာကုန်းနေပါမယ်ဗျာအာမရဗျာတို့ပဲတော့ဟေးဟေးဒီနာတော့ပါချလက်ပွေးနေတာတို့အူကြီးဟာဟေးဘယ်နှကောင်ရှိတယ်တော့မသိဘူးအူစုလိုက်ကြီးဟင်ဟေးအရင်ဒီစင်သမားတွေလာတော့လာလာပြီးတော့စိန်ခေါ်သေးတာဟိုတို့ချင်းကလေဤဤနဲ့ဒီနာစင်နေကြည့်တာဟုတ်သူဟိုအစိုးရတိဆွဲစင်နေလေ သူကဒီဆိုစင်ဟိုပြန်သွားတာတော့မကြသေးဘူးဒီမှာသခန်းချတာဟင်အဲဒီမှာသခန်းကြတော့တို့တို့အစုကတို့ချင်းလာလာပြီးစားတယ်ဟိဟိနဲ့ညာဟေးတွေးပဲပူလာကြီးလာရဲ့လာကြည့်ဟေးဟေးလာရဲ့လာကြည့်ဟေးအောက်ကသောအောင်ဆိုရင်ကိုနောက်ကနန်းရံလေးကိုခွာပစ်ထားခဲ့တာအကုန်လုံးကိုဖြည့်ပြီးပစ်ထားခဲ့တာပြန်ပြင်ထားတာအောက်ကသောဦးလေးဟေးလာရဲ့လာကြည့် ဟေးဟေးအဲ့တော့ခန္ဓာမှာအနှစ်ကတို့ခုနပြောတဲ့သီလပဲနော်သီလဆိုဆောင်ပြီးတာပြောတာနော်ဟေးဒါနအနှစ်ဆိုတာဒါနကဆွန့်လွတ်တာနော်ဆွန့်လွတ်တာနော်ဒါနကဆွန့်လွတ်သီလကဆောင်ပြီးတာဟင်သူကဒါနကဆွန့်လွတ်တာနဲ့ဟင်အဲဘယ်လိုဘယ်လိုလူရင်တော့နောက်ဘဝပဲလောက်ပဲလောက်ကြီးနေအမျိုးနဲ့လူတာများတယ်ဆုံးလို့တာလားမျောတာလားဟုတ်နော် ငါဘွဲကိုစွန့်လို့အောင်ငါပြည်စီဟုတ်မဟုတ်စွန့်လို့ပြည်ကြီးတာဟုတ်နော်ဟေးဟေးဒုဒီဒီစီတွေဆိုပါတော့သူ့ဆိုင်ပေါ်သူနေတော့ငါဒုစိတ်ဘယ်လိုနေတယ်သိလားအဲ့ဒီကနေတန်ရာတန်ကြီးဒီပြည်စီလူချင်းလုံးဝဲလာတဲ့အချိန်ကိုယ်စီရောက်ကြတဲ့ကဒုစိတ်ဘယ်လိုနေတယ်ဘာဟာဖြစ်တော့တာပါအဲ့ဒီကရေအရှင်ဘုရားတော်တော်ကာကဟောတလန်လုံးဟင် ကိုလှူခြင်းတဲ့နေရာမလှူပါမချင်းတော့ကဟောဖြစ်နေပါတော့ဗျာပွားနေပါလေဗျာတော့ကလေဟုတ်လားရဲ့ဗန္ဓုတာမှန်ပါဗျာဗန္ဓုတို့ပြောတဲ့အတိုင်းမလားမဟုတ်ပါဘူးဗျာမဟုတ်ပါဘူးဟေးဟေးအဲ့ဒီနေမှာပဲအဲ့တော့လှူလိုက်တဲ့အချိန်တို့များသောအားဖြင့်ဒီတိုင်းလှူလိုက်တာများတတိယူကြည့်ပါဖြစ်နိုင်ရင်စိတ်ကလေးကိုငါပစ္စည်းမဟုတ်တော့ဘူးဆိုတဲ့အစွဲလေးပါလွတ်ကြည်စမ်းပါ ပစ္စည်းစုံတိုင်းစုံတိုင်းငါပစ္စည်းမဟုတ်တော့ဘူးဆိုတဲ့အစွဲပါလှုပ်ကြည့်ပစ္စည်းစုံနာများတယ်အစွဲလှုပ်သလားမလွတ်ပါဘူးခင်ဗျာဟင်မလွတ်ပါဘူးခင်ဗျာဆိုတော့အားရဆိုပြီးတော့ကပိတတ်ပါတယ်ခင်ဗျာဟုတ်ကလားခင်ဗျာမှန်ပါခင်ဗျာအရှင်ဘုရားရန်ကုန်လောက်နေမှာပါခင်ဗျာတို့ကအကြောင်းပါအလူရှင်မရှိပါဘူးဟင်ဟင်ရန်ကုန်နေမှာပါခင်ဗျာ ဟင်ဂတိတတာရှင်ဘုရားရံကုန်နေမှာပါဟင်ဟင်ရံကုန်နေနေမှာပါဗျာတို့စီမှာဂတိမရှိပါဘူးဗျာဟင်စွန့်ပြီးတို့ကမလှုပ်ဘူးနော်စွန့်လို့ရစွန့်ပြီးလှုပ်မှာအနှစ်ဒီမှာပေါ့ငါပစ္စည်းမဟုတ်ကြောင်းဒိဋ္ဌိကိုပစ္စည်းမှာမင်းနေတဲ့ဒိဋ္ဌိကိုခွာပြစ်ထားလေဟင်ပစ္စည်းဆယ်ကလူတော့ဒိဋ္ဌိဆယ်က ခွာမှလေဒိဋ္ဌိပါတဲ့ပါအောင်လုပ်နေတာဟင်ဟုတ်နော်ဟုတ်နော်အဲ့ဒါအနှစ်စုတာတီလာရဲ့နှစ်ကခုနဆောင်စီတာယူထားပြီးဒီလိုလေးနေုံပြောတာမဟုတ်ဘူးဟုတ်နော်ဟုတ်နော်ပြီးတော့တို့အသက်မှာအနှစ်ရှာတော့ဘာဝနာအသက်ကိုတို့စာလို့တော့အတ္တတပတ္တတစာလို့သုံးပါတယ် ထွက်တဲ့ဝင်တဲ့လို့သုံးပါတယ်ဝင်ဒီထွက်လေကိုပြောတာဟုတ်နော်ဟုတ်နော်မှန်ပါဗျာအာတာတပတာတာစာကအဲ့လိုသုံးပါတယ်ဟုတ်နော်ဟိဝင်တဲ့ထွက်တဲ့သူစာလို့ကြတော့ထွက်တဲ့ကစာရတယ်ထွက်တဲ့ဝင်တဲ့ဘာဖြစ်လို့တော့ဥကုံသွားဖြစ်ဖြစ်မိခင်ဝန်ပိုက်ကျွတ်ဖြစ်ဖြစ်ထွက်လေတစ်ချက်ရှူးဆိုမှုပြီးမှပြန်ဝင်ပြီးဝင်ထွက်လောက်တာဟုတ် ထွက်လေတစ်ချက်ကစသည်ပေတော့လေထွက်လေတစ်ချက်ရှူးဆိုပြီးပြန်မဝင်တော့ရင်ပေးပြီတတဝါသည်ထွက်လေတစ်ခုကတစ်ချက်ကစ၍ထွက်လေမှာပဲဆုံးသည်ဟုတ်သလားမောကြီးနေဟေးဟေးဟေးတောင်ဘုဆာကထွက်သက်ဝင်သက်လို့သုံးပါတယ်ဟုတ်နော်မှန်ပါဗျာသူအာထုတ်တဲ့ယောဂီကြတော့အာနာပါနာ ဝင်လေထွက်လေလို့ဝင်တာကစပါရပါတယ်เนาะအာနာကတီတာအသက်ရှင်တာအပါနာကအသက်ပြီးသွားတာဝင်လေဝင်နေတဲ့အချိန်ကအသက်ရှိတာပဲထွက်လေကြတော့အသက်ပြီးသွားပြီလေသို့တော့ဘာကြောင့်လှုပ်ရှားနိုင်လဲထဲထဲမှာဟိုလေချောင်းမျိုးထဲမှာလေလေးမျိုးကထဲထဲမှာမဟုတ်လားဗျာဟုတ်เนาะကိုစီတရားလေးတို့ဘာလေးတို့ညာလေးတို့လေအဲ့ဒီလေရှိသေးလို့ဟိုလှုပ်ရှားနေရတာတကယ်ဘဝကတော့ ထွက်လေတစ်ချက်ထွက်ထားနဲ့အဲ့ဒါအသက်ကိုမင်းအပါဏပါဏကအသက်လေအာရမရှိတော့တာလေအာနာကတီတာလေအသက်တီတာလေဝင်လေတစ်ချက်ဟာအသက်တီတဲ့ချိန်ပဲထွက်လေတစ်ချက်ဟာအဲ့ဒါတဘဝပေါ့ဝင်လေထွက်လေကတဘဝဖြစ်ဖြစ်တစ်ခုကိုတဘဝခေါ်တာဟုတ်ဟုတ်နော်ဟုတ်နော်မှန်ပါဗျာဟေးအဲ့ဒါတဘဝပါဗျာမှန်ပါဗျာအဲ့တော့တော့အာနာနဲ့မွေးပြီးအပါနာနဲ့ပြီးတဘောဗျာ ဒီလိုမဟုတ်ဘူးလားမှန်ပါပါဟုတ်နော်အဲ့ဖြစ်တဲ့တခုကိုတဘဝခေါ်တာဒီမွေးကလေးကမိခင်မွေးကလေးကဟိုတို့ထိန်တော့ရောက်အောင်ကဒါကတမျိုးသူ့ထဲမှာကိုဘဝအလေးပေါင်းတော့များစွာလေဟုတ်နော်ဖြစ်စဉ်ကိုဘဝကိုခေါ်တာဝင်လေတွေလေတဲ့တခြားအဲ့ဒါဖြစ်စဉ်ပဲဟုတ်ကလားဗျမှန်ပါဗျာအဲလိုမှတ်တာတို့ဝင်လေထွက်လေအချိန်မောင်းဘယ်လောက်ယူခဲ့လဲမရေမထွက်နိုင်အောင်ပါဗျာ ဟင်မရေမတွက်နိုင်အောင်ပါဗျာဟင်ပါတူရဲ့ဝင်လေထွက်လေတစ်ချက်ကို3မိနစ်နဲ့တွက်ဟဲ့3မိနစ်တည်းတော့မဟုတ်ဘူးထင်တော့ဝင်လေထွက်လေတစ်ချက်လေတဘုံကပေါ်မလားရှင်ဘုရားရဲ့တဘုံကနော်ဖြစ်စဉ်တစ်ခုကို3မိနစ်နဲ့တွက်ဟဲ့ကိုယ်အသက်နဲ့တွက်ကြည့်အချိန်ပေါင်းဘယ်လောက်ရှိပြီလဲဝင်လေထွက်လေအချိန်ပေါင်းလေအများကြီးဖြစ်ခဲ့ပါပြီ။ဘာကြံရင်တော့ ဘာကြံရတော့ဘာကြံပါဘုရားဟင်ဒီနေ့မရှိဘူးဘောကာကြီးတဲ့ဒီလိုပဲယူသွေးယူထုံနဲ့ဒါနဲ့ပြီးနေတာဒါနဲ့ပြီးနေတာဘာကြံရဘာကြံရတော့ဘာကြံရဒါနဲ့ပြီးမှာဟင်ဘာတို့ဒါနဲ့ပြီးမှာဟင်ဟင်ဒါနဲ့ပြီးမှာဘာတို့ဒီနေ့လာလက်ထပ်လာမသိပါဘူးဟုတ်ကဲ့လား မှန်ပါဟင်းပန်ထူးကြီးဒီနေ့ကတက်တခါလာတယ်ကြောက်တော့ကြောက်တော့ဘာဘာသူပဲဘာသူပဲဖြစ်ကြောမှာပဲအေးကြောက်တော့ကြောက်လာလားဟဲ့နင်းနင်းနင်းဟောကြောက်လို့လားဟဲ့ကြောက်တော့ဗျာငါလည်းကြားလို့ကြောက်တာနေမှာပါဟဲ့ဟင်တော်ကြကြဒီမိမှာပါဟဲ့ဟင်တော်ကြမိမှာမဟုတ်ဘူးလားဝေလေတွဲလေတွေ ကျိုးလာတာအချိန်မောင်းဘယ်တော့မှလည်းမသိဘူးဘာမှကြိုင်အဲအနိမ့်မရှိလို့နိမ့်မရှိလို့ပေါ့ဟင်အဲ့တော့သူတော်ကောင်းသာသာကြတော့ဝင်နေမှတ်တယ်ဝင်နေလို့မှတ်လိုက်တယ်ထွက်တယ်မှတ်တယ်ထွက်တယ်လို့မှတ်လိုက်တယ်ဒီလိုမဟုတ်ဘူးလားအဲ့တော့ဝင်တော့မှတ်လိုက်တယ်အမှတ်တော့တတိနောက်မှာညာမညာရဘူးလားထွက်ပြီးတော့ထွက်တာမှတ်တယ်တော့မှညာမညာရဘူးလားအဲ့ဒီတိုင်းနဲ့သူတို့ကနှိမ့်ရှာတာ အသက်ဒီဝအနှစ်ရှာဘာဝနာဟူ၍မှတ်ဖို့ဟုတ်နော်ဟင်အဲ့ဒီအမှန်နောက်မှာအသိရှိတာပဲဘယ်အသိဟာညာမဟုတ်ဘူးလားညာကတော့ပြည့်ရောညာရည်တည်းရှိဦးမလားဘယ်မှာဆုံးမလို့နိဗ္ဗာန်ကြမှာဆုံးမှာနော်နှစ်ရအောင်ယူနိုင်ရလားပါပါဗျာခုအနှစ်သုံးမျိုးနော်ခုဒါနနဲ့နှစ်ယူပြီးပြီနော်ပါပါဗျာဟင်ရရလားဟဲ့ဒါနနဲ့ပေါ့အနှစ်ကြာရလား အောင်လုပ်ပါမယ်ဗျာဟုတ်ပါဟုတ်ပါမလားဟေးကာလာသားချက်ချက်ရင်အနှိမကြံဘူးနော်ဟင်ဟေးဟေးပွေလာကြီးကာလာသားချက်ချက်တဲ့ထင်တယ်မချက်ဘူးဗျာဟုတ်ပါကာလာသားချက်ကအနှိမကြံဘူးဗျာဟေးအနှိကြံမှာနော်တီလာပေါက်ပြီးတယ်တခါပေါက်ပြီးရင်ပေါက်ပြီးမှပြီးအောင်နှိကြံရေးပစီနော်မိယိုဖလား လှုပ်ထုံးလှုပ်စီမဖြစ်ပါသေးနဲ့ဟုတ်နော်ဘာဝနာမှာလည်းအနှစ်ပါသေးနော်ဟင်လှုပ်ရိုးလှုပ်စင်းလှုပ်ပါနဲ့ဟုတ်ဗျာဖေရသခါဝင်နဲ့ဖေရပြီးပြီးရောမလုပ်နဲ့ဟုတ်နော်ဟုတ်နော်ပြီးတော့ဘာတော့လက်လုံးတောင်သွားထိုင်ပြီးပြီးတော့လာအိမ်ကြတော့ထိုင်ပါတယ်ခင်ဗျာဟင်ဘယ်နှခါထိုင်လို့တနာရီ30လောက်ရအောင်တနာရီ30ချိန် တဏှာကြီးလေးတော့သုံးငါခွဲထိုင်ရပဲဗျာတဏှာကြီးတဏှာကြီးသုံးကျင်ရတယ်ထိုင်ပါတယ်ဗျာဟုတ်ကလားဒီဒီထိုင်ရုံပဲလားမှတ်ပါတယ်ဗျာဒီဘာလို့ပူဇီဘုရားရှင်ကပူဇီမလုပ်ပါဘူးဟုတ်ကလားပူဇီပြောင်းမလုပ်ပါဘူးဟုတ်ကလားတောင်းတော့တွေးစားနေပါဘောမအေးဟုတ်လို့လားအဲ့ရလို့တော့လေတတိလေးနဲ့နှိုးပါတယ်ဗျာဘောမနှိုးတော့ပဲလို့လို့ ဝင်နေထက်လေစာပြီးမှတ်ပါတယ်ဗျာပြီးတော့ဟောအချင်းမှာအဲ့လှုပ်တာကိုမှတ်ပါတယ်အော်မအင်းပြီးရောတာနဲ့ပဲရန်တုံပုံပဲရန်တော့မယ်ရန်တော့မယ်ရန်တော့မယ်ဘယ်ဟာဖြစ်ဖြစ်ဝကြည်တာနေမလို့နဲ့ထိုင်လဲထိုင်နေကြမှုမလို့ဟုတ်နော်ဟင်ဟုတ်နော်သိပါလက်ပါရှိပြီဝိပဿနာစိတ်လုံငန်းညာလုံငန်းစိတ်လက်ပါမှရတယ် ညံနဲ့ပါမရတယ်ဟုတ်နော်ညံနဲ့ပါရတယ်ဟုတ်နော်ကြည်လီကြမှုကြည်ရန်ဖြစ်စီအောင်ညံပါမရတယ်ညံမပါရင်မရဘူးဝိပဿနာကစိတ်နဲ့ပါမညံနဲ့ပါမအနိတိမာဟုတ်ကလားဗျညံပါပစီတို့ရိတ်တာတစ်ခုမှတရားတစ်ပွဲကျင်းပါတယ်တို့တို့ကတော့ယောဂီ906ဟာရှိခဲ့ပါတယ်တို့မှာဒီမှာထိုင်လုံးကလေ906ဟာကိုဆရာက တရားတပုတ်ပဲဟောပါတယ်သို့တော့အကင်းပါနာတဲ့နေရာအကင်းပါသူနဲ့မပါသူကွာတဲ့အတွက်ညာလက်ကြတော့ဟိုတူနဲ့တူမတူအောင်အကင်းပါတဲ့ပုဂ္ဂိုလ်ကသူပြတဲ့နေရာတဲ့တဲ့ကြီးတဲ့အတွက်ချက်ချင်းတက်ပါလေအကင်းမပါတဲ့ပုဂ္ဂိုလ်ကဘလောက်ဟောနေနေသူလုံးချင်ရာစွတ်လုံနေတာမရဘူးဟင်အကင်းပါဖို့လိုအပ်ပြီးဟုတ်ဗျာအဲ့တော့တို့ဒီကနေ့ဟောခဲ့တာအနှစ်သုံးမျိုးနော်မှတ်မိလားမှတ်မိပါ ဟိအနှစ်ပေါင်းလုံးနိုင်ပါမလားဒါနနဲ့ပြီးယုံနဲ့မပြီးနဲ့ဟုတ်ကလားဗျဟိပြီးတော့ခမားကသွားလေသူကြီးအာယုံပြုလို့တော့အာယုံပြုနော်ဟိုကြတော့အဲဒီမှာဆိုရင်လေသူ့ကိုဒီရောက်အောင်ဖိတ်ကြရောက်ဖူးတာပဲဟုတ်နော်ဟိအဲဦးဝင်းနေတော့ဟောဒီဟောတာဒီလူပါတယ်ဦးဝင်းနေကြွားရောက်၍တာရုလူမောရဏခေါ်ပါ ဖိတ်ကြားပြီးညဝင်တော့မှန်ပါပါဗျာဒီလိုလူယုံလေးနဲ့မပြီးနဲ့မှန်ပါပါဗျာကဲနာကြသူ